ဘောရိမြိုင်ဆရာတော်ဘုရားကြီးအတ္တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌ကိုရက်3လ69ခုနှစ်နံနက်ပိုင်းတွင်ဟောကြားတော်မူသောတရားတော်ဟုတ်ပြီဒီလိုနဲ့ဒီဒီအောင်ဖြစ်ရတယ်ပဲဟင်ဟင်ဒီလာယူတယ်ယူထားတဲ့ဒီလာအတိုင်းတို့ဒီတိုင်းနေ သူ့တဲ့မသာသမ ्या ပါဏာတိပါဒသိက္ခာကိုကြားမှာပဲဒီသူ့ကလို့ဒီမျိုးမျိုးနဲ့တက်ပါမယူသမ ्या အာဒိနာဒါနလည်းရမှာလေတို့တော့ဒီနာကိုမြည်ယူလေဒီမှာမှာရှိတဲ့နာသွဲဘုသူသွဲပုဂ္ဂိုလ်သွဲအဲ့ဒီအသွဲတွေကိုပရဏဂုံနဲ့ရှင်ပြီးမသဗ္ဗညာပါရမီဖြစ်နေဘူးဟေးဒီလာတော့ပြင်နေပါရမီဖြစ်နေမှာပါ ဉာဏ်နဲ့ပါလို့နှစ်ခုလေဒီသီလကပါလာတဲ့ဆန္ဒနဲ့သူ့ဘာလာတဲ့သူ့ဘာလာတဲ့ရောက်တော့ဒီသီလကိုတောင်းနေကြတာပါပဲဟုတ်လားဘုရားပါရမီကြတော့တို့ဘုရားဘာသာကလွယ်လို့ဘယ်မှမရှိဘူးလားဒီကဒီဒီပါပဲအဲ့တော့ဒီကလေးဒီသီလကိုနေပြုပြီးပါရမီဖြည့်တဲ့အောင်လေညာဒီအာမသီလယူယုံနဲ့မရဘူးကြည့်အောင်ကြည့်အောင်မယ်လို့တောင်းတစ်ခုကြံပေးတယ် ဟင်ဘုရားကိုဘာနာတိပါဒသမ္မာပန္နိပြီးကြလားပြီးပါပါဒီပေါ်ဘူးဗျာဒီလူလေးကြီးရဲ့အတွေ့အကြုံကိုတရားထုတ်ရလေဦးမယ်ဟင်ဟုတ်ကဲ့သူဘယ်တော့ပွဲတာလို့ညဟင်အတွေ့အကြုံဘယ်တော့ပွဲတာလဲလွာထဲမှာ ဟုတ်ကလားဒီဟိုလေခွဲရာခွဲကသာပြီးသာခွဲတမီခွဲတိတိခွဲဆွဲပြီးကြည့်လို့ဟုတ်ကလားစခွဲရာရအင်းမများဘူးလားအင်းများရလို့ဘယ်လိုလုပ်လုပ်မလဲဟင်ဟင်ဒီလေဟိုသူကိုယ်ပိုင်ဖွင့်ရစ်တဲ့လူဘဝရောက်တော့ကျူတဲ့ကာမရဲ့ကျူပြီး လူဘုံနာဘုံရဟုတ်ကလားဟုတ်ပါဘူးသီလရဲ့ယူပြီးလူဘဝနာဘဝရဟေ့တခွဲကြည့်နေတဲ့ပုဂ္ဂိုလ်အဲ့ဒီကိုတက်တာမှာဟဲ့ဟေ့ဆိုတဲ့နေရာကြီးမှာဟုတ်တာဟုတ်ကလားဆိုတဲ့နေရာကြီးမှာဟုတ်အဲ့တော့သူဘုရားသားတော်သမီးတော်အဲ့ဒီတခွဲကြီးကိုဒီနေ့စားရမယ်ရဟင်စားနိုင်မှာမလားတော်တော်တို့ဒီလိုပဲဟို ပါတော့ဟိုကြောင်းလာပြီးဒီရောပါဏာတိပါဒအမဟာဒီဒါတော့ကြီးရောကြီးရောကြီးတယ်ဟုတ်ပါမလားဗျာဒါတော့သူလည်းရှိလို့မဖြစ်ပါဘူးတို့ရောဘူးလားဟဲ့တို့ရောဘူးလားကိုယ်ကတော့သူကတော့သူကသူလုံးနေပြီလေသူကသူသူကဘုံဘုံလုံးနေကြတယ်သူကဟင်ဟင်ဟင်တို့ဒီဒီပေါ့ကြာဟင် အဲ့တော့သူဒါနပြုရင်ဒါနနဲ့သူအောင်ပြုရလို့သီလ cross ပြုတယ်သီလနဲ့သူအောင်သူပေါက်ပြရတယ်ဟုတ်လားဟင်ဆိုသရုပ်ကြလည်းမပြီးရတာဟုတ်ရအောင်လုပ်ပါမယ်သူ့ပဲတော့သရုပ်ကြလည်းပြီးမှာလားဟုတ်ရတော့မှာလားအဲဒီမှာတော့သရုပ်ကြနေတာပါဗျာဟင်ဟင်ဟုတ်ရလားသရုပ်ကြလားတော့မှာလေတော့ဘူးရတော့သရုပ်ကြတယ်ကွာဗျာဟင် အတယုံကြဝေတဲ့ပြားပြေဟင်အဲတိုင်းပြောင်းနေမှာပါဗျာကျန်တာတွေတော့ခွေးရတယ်မှာပါဟင်ဟင်ဒါနာရဲ့အဓိကကြီးတဲ့ကပုံမထားပုဂ္ဂလာပုဂ္ဂလာလည်းပါလိမ့်ပုဂ္ဂလာခြေကြီးကိုလက်ကပုတ်ပြီးရင်ငါခြေကြီးကိုလည်းဆွဲလို့လည်းဆွဲရလို့ပဲဟင်ဟင်မပါမီဆိုတဲ့စိတ်လေးမှာပါဝင်တဲ့သူ့လိုမဖြစ်နေလို့သူ့ဖြစ်ပါလားဟင် နာသွဲလေနာပြီးပြီဆိုတဲ့အတွက်ဒါမှသူ့ပြရမယ်သူ့ကြလားဗျာဟဲ့ဒါနာမီပြီးပါရမီတက်နေမှာလားဗျာဟဲ့တို့ဘူးရအကုန်လုံးတက်ဘူးရမယ်ဒီပါလေဂျိုးတို့ကနောက်ကြမယ်လို့လည်းဒီပါလေဟဲ့ဟဲ့သူ့ဒါနာမီကတော့ဘုရားသားတော်သမီးတော်တိုင်းဒါနာမရှိတဲ့ရင်ရှိပါဦးဗျာဟုတ်ကဲ့သူ့ဒါနာကိုဒီပါရမီတက်တာ မှာဘုရားမှာဗျာအဲ့ဒီအဖြစ်မှာဗျာသူကလည်းတရားနေပါပါဗျာဒီအဲ့ဒီအဖြစ်မှာဗျာဒီတန်ရီကတရားနေပါဗျာဟိုလာလို့တော့ဗျာဒီကံရရဘယ်မှာလို့တော့နေတယ်ဒီအဲ့တော့ဒါနရဲ့သတိကသူ့လို့ဒီဟောရရခြင်းပေါ့ဒါလူတို့မဖြစ်နဲ့ဒါလူတို့ဘယ်လိုပဲသူဖြစ်နေတော့ဒါတို့တာတော့ပြောနေတယ် ဟုတ်ကဲ့ဟင်ဟင်ဒီကြဒီဒီလိုလိုလိုဘယ်လိုဘယ်လိုဖြစ်လာလဲဘယ်ဘဝဘယ်ဘဝဘယ်ကျေပဲနေကြည့်လို့သာသနာ့ပြည်တော်သုံးတာပြည်တော်လေရရတာဟင်ဒီဝါဒပြောနေတော့ဟိုဒါနတော့ဒါနပါပဲငါဘာသာဒါနဖြစ်နေတယ်လေဟိုဘာသာတိမှာမာရီတော်လည်းလို့လည်းတခါနဲ့မတွေ့ဘူးလား အေးအဲ့ဒါရောကလည်းကငါကြည့်သားကြပါပြီးတော့ကြပါပြီးအဲ့ဒါနဲ့ကြွတာလို့လားအဲ့ဒီနာနဲ့ကြွတာလို့လားဘုရားတို့တော့ဘုရားတို့ယူမှမလို့ပါဗျာဟေးဘယ်လိုလဲဟေးငါကြီးကြီးထားလိုက်တာငါကြီးကြီးလို့ပြောတော့ဘူးလားအကြီးကြီးပါဗျာဟုတ်ကဲ့ငါကြီးကြီးထားလိုက်တာဘာလို့လဲအကြီးကြီးပါဗျာအခုလေဒီကုသိုလ်ကိုပြုပြီး ဟိုကုသိုလ်သာတို့ကိုမမယာဟိုကုသိုလ်မဲ့ဆိုတော့ကုသိုလ်တွေရတာဘဝတောင်းနေမှာမဟုတ်လားဟုတ်ကဲ့ဘုလိုလုံးမှာဘဝတောင်းနေမယ်ဟုတ်ကလားဗျာအဲ့တော့ဒီကဟိုကုသိုလ်ကငါးပြီးလေးလေးခင်ဗျာဟိုဘဝတော့ပါလို့ဗျာဟုတ်ကလားအဲ့တော့ဟိုရှိဘဝအမျိုးနဲ့လုပ်ခဲ့ရင်ဘယ်လိုလုပ်ရလဲအာဟုတ်ကလားဗျာအလုံးအားလုံးကလည်းငါးပြီးလို့ပြောနေတာဟဲ့ ဒါတို့တို့ဟိုကုလုံးကိုဆိုတဲ့ဒါနမဖြစ်နိုင်ဘူးကြတယ်ဘာသာဒါနတော့ဖြစ်နေတယ်ဟင်ဟင်သူကလည်းတော့ကုလုံးကိုဒါနပြုကြရပါလားဘာသာဒါနပြုကြရပါလားကုလုံးဒါနပြုကြရပါလားမသိမောင်ဗျာဟင်ဟင်ဒီတော့တဲ့လည်းဘာသာဒါနရဲ့ဂျာတန်လာလေးမြင်နေတာပါဟင် ဟင်ပြီးတော့လူသားမှာပါဗျာဟုတ်ကဲ့ဗျာဟင်အဲ့တော့ဒါနရဲ့သတိရငါကြည့်ပြီးဆိုလဲအတွဲပါထုတ်ကြရတယ်ဟုတ်ကဲ့ဟင်အတွဲထုတ်ကြရတော့တခုထုတ်ကြရင်တခုတောင်ပေါ့နေအောင်ဟုတ်ကဲ့အဲ့ဝိဇ္ဇာကိုဟိုဆုံးလိုက်လို့ရှိရင်ဝိညာဉ်နဲ့တန်တဲ့စေတိကဘုံတို့ဒီခုတက်ပေါ်သွားမယ်အဲ့ဒါပါရမီရှင်လားဟင်အဲ့တော့ဒါနကသုံးဖို့ကိုသာယူရတယ် တို့ဒီလာကြတော့ပေါင်ပြီးလို့တောင်းယူရတယ်ဟုတ်ကလားသာမအားနဲ့ဒီဦးတယ်လေတောင်းပြီးရအောင်ပါတယ်ဘုသူတွေကတော့အာရုံတောင်းပြီးရတယ်လေဒီနေ့ဟုတ်ကလားဒါမို့လို့နေရဲယူတဲ့လူကြီးကိုလူမိတ်ခါဖြစ်တဲ့ငါးပါးပိကကြတော့ငါးပါးပိကလို့ပြောတာတယ်ဥပုဒ္ဒောပိကလို့ပါတာပါဘုရားငါးပါးပိကလားငါးပါးပိကကိုဥပုဒ္ဒောပိကလို့မသုံးဘူးလား တို့ဒီမိကြတော့ပဲလူနေတော့ဟောဥပုဒ်တော်ကြီးလားပဲရဟေးဥပုဒ်တော်ကြီးလားတော့တောင်းပြရတော့မှာနေတယ်ဥပုဒ်ကပါဠိဥပဝါဒဆိုတဲ့ပါဠိရတယ်ဟေးဥပဝါဒကပါဠိတကားလားအဲ့ဒါလို့ဗမာကဟိုပါဠိတက်လို့ခေါ်တာပေါ့လေပါဠိကိုချက်ပြီးတော့ဥပုဒ်ကိုတုံးတာအဲ့သူ့ကိုနာမတန်ရင်ဒီအာယုဏ်ကစိတ်သုံးမှမလုပ်ဖြစ်ဘူးဟေးအာယုဏ်ကလည်းဒီ ခံသွားတာဘူးလို့ဆိုလို့ဟဲ့အရာကခံပြီးဘာမှမဟုတ်အောင်လို့ဆိုလို့ကြာဟဲ့သာပဲအရာကခံမတုံးနဲ့ကြည့်နေရတာမခံနဲ့ကြားလဲရတာမခံနဲ့ဘယ်အာယုံလာလားအာယုံကတော့ပြင်သူ့တစ်ခါမှမပါပဲလို့လားဉာဏ်ရည်ကြီးဒီမှာလေဉာဏ်ရည်ကြီးချက်သွားမွားချက်သွားတော့ကားချက်သွားတော့ဒီမှာပဲကြာရည်ကြီးဒီမှာတော့တို့တော့ပါပဲဒီပါလို့လည်းမတုံးပါဘူး ဒါတော့ဒီမဖြစ်တော့ဘူး။မှန်ပါဗျာ။ဟုတ်ကလားဗျာ။ဒီဘုံရဲ့တာတိလေ။မှန်ပါဗျာ။ဟုတ်ကလား။တာယုံကိုသိသုံးကြရမယ်။အဲ့တော့အာရုံဟာကသိသုံးတာကိုဥပါဝါတာ။ဟုတ်ကလားဗျာ။ဒီဘုံဟုတ်ကလားဗျာ။ဒါတော့သူတိလာတော့ရနိုင်တယ်။သူဟာကိုဥပုရမှာပါ။ဒါနဲ့ဥပါဝါဗျာ။ဒီနာတော့ဗျာသူ့စိတ်ကနေပြန်ရတော့တယ်။ ဟဲ့တူတာမင်းဟောရပါတယ်လေကျဲတော့ရာတို့နတ်တို့မှာသတ်ပြတဲ့တူလားနတ်ပြတဲ့တူလားဒီရပါဗျာဒီကတော့ကိုယ်လုံးတာဘူးလို့ဟဲ့ဒီကကိုယ်လုံးတာဘူးလားဗျာအဲဒါမှအဲ့ဒီမကြည့်လို့မတတ်ဖြစ်တာတော့ခင်ဗျားတို့မဟုတ်ပါဘူးတဲ့တယ်မှာလည်းရှင်းမရလည်းမတတ်ပါဘူးဗျာတဲ့တယ်မှာလည်းရပါလားဒီကဟဲ့ဟဲ့ဥပုပ်ရပါလား သူတို့ကသိတော့ဒီဒီဟာကကိုလို့တော့ပါဟုတ်ကလားဒီအဲစိတ်မလုံးလို့ရှိရင်သူတို့ရပါမှာဒီဒီရဥပ္ပယရတယ်ဥပ္ပယသိနေဆန်းရဟုတ်ကလားဒီဟာကကိုလို့ဆန်းရဟုတ်ကလားအဲ့တော့ဒီနည်းတွေပဲဟိုပါရုံတော့ကိုကြိုက်ပြီးတော့မခါပါရဘူး ဟုတ်ကဲ့မှန်ပါပါကျူရာကျူရာနဲ့ပြီးရမယ်ဘာကျူတဲ့လို့ဘာမှမတမ်းသုံးသမ်းပါနဲ့ပုဂ္ဂလာလားဒီယုတ်ပါတော့သိဝိကာလဘောဗနာတော့ဒီလိုတော့ကညတာဘာတော့ပါတယ်လေဟုတ်ကဲ့လားအဲ့ဒီဝိကာလလို့သူကညီလွဲတော့ကောင်းညပါလို့ဒီလိုပါလာပြန်တာပါလေအဲ့အဓိကကတော့ဝိကာလကာလပါဖြစ် ဆက်ရတို့ဒီနေ့ဆန်းနာရတဲ့ရက်ပြန်လာလာပြီကအခုအချိန်ဖြစ်နေတရားတူတဲ့လူအားကိုပါပဲဒါဘူးချိန်မနေ့ငါးနာရီကသတိနဲ့လာရင်ကကျက်ဖို့ပြုံးဖို့စားဖို့တောက်ဖို့ဒါမှရှိရတဲ့သာမန်ချိန်လို့ဆိုတယ်အခုချိန်ကသာမန်ကြီးခွဲရတယ်ဟုတ်ကလားဒီကအခုချိန်မှာညာကြီးကချက်ပြနေစိတ်ကမနာဘူးလားစိတ်ကညာမှာဟုတ်ဟုတ်ကလားဒီ ပြီးတော့ရာသတဏှာဝင်လာဝင်ကြတဲ့တဏှာတွေတော့မထပ်သွားဘူးလားအဲဟိုထပ်တော့မှာသို့လို့တဏှာထပ်တော့မှာသို့လို့ဟုတ်ကလားဗျာဒါကြောင့်ညပါမစားပါလေဟုတ်ကလားဗျာဟုတ်ပါပြီဗျာအဲတော့သူဒီညပါစားတာမှမဟုတ်ဘူးဒီတဏှာထပ်တော့နဲ့ဒီနိုင်နဲ့သမာဓိထောက်ပါလို့စားမှာမဟုတ်ဘူးဒီတော့ခါကောင်ပါရုံတော့နိုင်ပြီးတော့ဒီအရေးကြီးကအင်းရတယ်ကောက်နာတယ်ဆိုရင် သိကြပါဘူးမရပါဘူးညဘာသွားတော့ဒီကရလာနေတယ်သိကြပါလားမရပါဘူးဒီဒီလိုရတာခံတော့လေမရပါဘူးကဲသူ့ကြပါမလားဒီကနေ့မတောင်းသေးနဲ့ရဘူးလားပါဗျာဟုတ်ပါမှာဗျာဟုတ်ပါဗျာဟင်တယ်ဒီလာတော့မတောင်းသေးဘူးတောင်းလို့လေဟုတ်ကလားဒီနေ့တကယ်ကြီးပါလို့တော့ပါမသွားတော့အောင်ဟုတ်ကလားပါလို့တော့ပြီသာဒီနေ့စိတ်ကို တတ်ဖို့မရအောင်သူ့ဆိုင်ရာတရားတော့သတိလေးတောက်ကြရမှာပဲဟဲ့ဟဲ့ဒီနေလုံးသိလားကြားတော့နားသိလားဟဲ့နာတော့တော့နားလားသိလားဟုတ်ပါသာတော့ကြာပြီးအသေးပေါ်ကဟိုလက်နဲ့ကြီးနဲ့ဝိုင်းလာလို့ရှိတာရှိတာတွေကြတော့သူရှိတာရှိတာသင်စားတာသင်စားတာမဟုတ်လားဟုတ်ပါလားဒီတော့ဒီဒီဟုတ်ပါလားမနော က်ကပ်ပြီးမှတ်ရမှာမဟုတ်လားအဲ့လိုသူမှတ်နေတာဒီပဲဓမ္မရဏံကိသာမိမဟုတ်လားဟုတ်ပါဘူးဟင်တရားနာလို့ပြနေတာလေယူလုံးကဓမ္မရဏံကိသာမိလို့ဟုတ်လားဟုတ်ပါရဲ့ဟင်အဲ့ဒီဒါလို့တော့ကဟိုတတိလေးနဲ့တောင်းပြီးဒီဟိုပွားများနေတယ်ဘုလို့ရှိရင်ဒုက္ခတိအာရုံမလုံးနိုင်ဘူးလားအာရုံပါမယ်တော့လေဒီလိုဥပုမရဘူးလားဗျာ ရပါဗျာဟင်ရပါဗျာအဲ့ဒါကိုသိကြလားဟုတ်ရလားလားဟုတ်ပါဘူးပါဗျာဟင်ရိုးရိုးဒီလားပါမီဒီလားလားပါမီဒီလားဟင်ဒါကိုရိုးရိုးဒီလားဟုတ်တော့ပါမီဒီလားတယ်လေအဲဒီတိုင်းကလို့သိသွားတယ်ပါရမီဒီလားလည်းဝိရိယဒီလားမဖြစ်ဘူးလားဖြစ်ပါဗျာပါရမီဒီလားတော့တရားမဖြစ်ကြလားကြောက်နေတာတော့လေဟင်တပ်ပြာမရှိဘူးမတပ်ဖြစ်တာကိုသိပြီးဝိရိယဒီလားတပ်ပြာပြင်ပါရဲ့နဲ့ ကိုယ်စိတ်ကိုနိုင်နေတယ်ဆိုသူ့ဒီအာရုံရောက်တော့တတ်တဲ့တာကိုကိုယ်ကြီးဟဲ့တတ်တယ်ကတိတ်မှတတ်တာမဟုတ်လားဒီလိုမှတိတ်တာမဟုတ်ဟောတတ်တာမဟုတ်လားတဲ့တော့ဒီအာရုံလုံးတဲ့ဘုရားကြိုက်တယ်မုန်းတယ်ပါအောင်မလားဒီလိုကဖြစ်အောင်မလားအဲ့ဒါမှလို့ဝိရဒိကကိုထိုးတယ်ဗျာဟင်အဲ့ဒါသူတိကတယ်ဗျာဒါပါလို့ဒီကတယ်ဗျာဟင်ဒီကတာလေးပါမယ်တဲ့ဒီ ဗျာ။ဒီရောင်းပြီးတယ်တော့ကြောက်ပါဗျာ။ဘုရားနေနေလေးမှမမေ့ဘူးလားဗျာ။ဒီလိုအဓိကပြီးတော့ကျိုးပါပါဗျာ။ဘုရားမလားအိတ်ကြီးလေးမှမကားတော့ဘူးလားဗျာ။ဟုတ်ပါဘူးဗျာပြေလို့ရပါဘူး။ဝိကနာလူကတစ်ခဏမှရတော့လည်းမှားလိုက်ကြောက်လေ။ဟဲ့ဟုတ်ကလား။အဲ့တော့ညကမပန်းလာတာဒုက္ခနာပဲအိတ်ကနာမဟုတ်ဘူး။ဟဲ့ပြီးတော့တဏှာနဲ့ကြောင့်မဟုတ်ဘူး။ ပြီးတော့အိတ်ရဲအောင်လို့သူရံမှာတွေ့ရပါတယ်ဟိုသရဏတာဝန်ကြီးကဟဲ့သူ့ဗမာတို့ညာညာနဲ့မရှိအဲ့တော့ကနာညာညတော့ခါလို့ရှိရင်ညတော့ပါတော့ဟိုပေါ်လုံးနဲ့လူလေးတော့ပဲတော့ပြီးတော့စင်ညာလည်းမိတ်နေတော့လေဒီကမှာကောင်းကောင်းကကောင်းကောင်းအိတ်တော့ဟဲ့အဲ့တော့ညတာမစားလို့ရှိရင်တပါရဲ့တို့အစီအိတ် ဟိုတို့အတော်ရည်ချင်းကိုပူပေါင်းမရှိတဲ့အတွက်ဟောအိတ်ရှင်နဲ့ဟုတ်ကဲ့လားဟုတ်ပါဗျာဒါတို့ဒါလေးကတော့နေနေတော့ကျမ်းတော်ဗျာပြီးတော့သိကြအောင်တော့တို့ရန်ကတိုက်ကြည့်ကြတော့ညလူအိတ်ပြီးတော့ဟိုတို့ elevation ကိုတော့ကိုယ်ကြီးပါအဲ့ဒါကြီးခံတော့ကပြီးအတန်ကြီးပဲတော့ဟုတ်ကဲ့လားအဲ့တော့အတန်မှာကြည့်တော့မှသူကမအေးဘူးတင်ညာလို့တော့အောင်းမောင်းနဲ့ဟိုသူ့ခြံကြီးကျဲပါတော့ပေါက်ပြီးဟိုးဗျာ ဒါအဲ့ဒီမင်းအောင်ညပါမသားအဲ့တော့ညပါမသားပါရဲ့တော့ဒီသုံးချက်တွေနဲ့သိက္ခာနဲ့အောင်လေအထူးချိန်မှာသိက္ခာကိုမအောင်လေဟုတ်ပါလားဒီပြီးတော့တဏှာမဲအောင်လေပြီးတော့တက်ပြီးမဲအောင်လေဒီသုံးချက်အောင်လေညပါမသားပါရဲ့ဒီဝေချက်ဒီအခုညပါလည်းမသားဘူးအဲ့ဒါကတော့တော့မှာဘယ်လို ဒီလိုတဲ့အောင်မြင်ရလားအောင်မြင်ပါဒါငါခါပဲဖတ်တယ်ပါဓမ္မဟိဘယ်တော့ဒီငါကမသားငါခါပဲဖတ်တယ်ပါဓမ္မလို့ပါဘယ်လိုလဲဘာသာဘာညာပါဗျာဟိအဲ့တော့ဒီနေ့ရက်ကအထူးချိန်ဖြစ်တဲ့ပုဂ္ဂလာနေ့ခဏနာရီကနေ့ကမှလည်းငါးနာရီဖြစ်ကိုမတိတ်မနေဟိဒီကဘုရားတော်မှာပါတယ်ဆိုအေးရီဒီပါလေပါတော့ဟိ ဟင်မနိဒါနာသိခဲ့လို့ရှိရင်တော့ဟိုစိတ်တစ်ချိန်တော့ဝါးရတယ်တော့မြေလုံးရတော့ပါဘူးပြောင်းတဲ့သိပြီးတဲ့နေရာတော့အာရုံလုံးလုံးအောင်အာရုံအခွဲကြီးတတ်တတ်ရတယ်ဟင်သူအမျိုးသမီးကသိခဲ့ရင်တော့ဘုရားတော်မှာဟိုတယောက်တည်းကတန်းပြီးတော့ဒီနေ့ကိုယ်စိတ်ကလေးကိုထိန်းကြောင်းနေရမှာသိရဗျဟုတ်ပါဘူးကြောင်းသွားမယ်တော်ပါစိတ်ကလေးကိုပတိလေးနဲ့ကြောင်းဖို့သွားလို့ကြောင်းသွားမယ်လို့ပြောတာလေဟင် ဟင်ကျောင်းသွားပြီးကျောင်းရတာဗျာကျောင်းရမှာပါဗျာကျောင်းရမှာတော့မကျောင်းလေးပြောတာမသိဘူးပေါ့ဟင်ဟင်မကျောင်းလေးပေါ့ဒါရောဘာလို့တို့ဘေးနာနာမျိုးဘယ်သွားမလို့တော့ဘယ်လိုပြောတော့ကြောင်းသွားမလို့ဒီလိုနဲ့မှန်ပါဗျာဒီဒီလိုဥပုပ်လေးကိုကြောင်းသွားမလို့ဒီလိုပြောရတယ်အဲ့တော့ဥပုပ်လေးကိုပြောပြီးဟိုဥပုပ်တော့တောင်းရတာ တရားရည်ပြီးအောင်မလားတောက်လာလို့တန်းတော့ပါဗျာဘယ်တော့ဘူးညာတောင်းရမှာပါနဲ့ပြီးပြီလားမပါဘူးဟင်ဥပုသောင်းကောင်းတယ်ဆိုရင်လည်းဥပုသောင်းတောက်မှာနဲ့တရားရည်ပြီးပြီးတယ်ဟုတ်ကလားဗျာဟင်ကြောင်းသွားမယ်လို့ကြောင်းတာနဲ့လွတ်တာနာဟင်ဉာဏ်လေးမှာဘုရားပြုလုပ်တဲ့တရားတော်တွေကိုကိုယ်လေးကမှအားလို့ခုပြောတာနာဟင်ကိုယ်ကိုယ်လေးတယ်ဟင် ကျန်နေလေးကိုသာတော့တာတွေကဖြစ်တယ်လို့ပဲပုတ်လာဥပုံလေးရမှာလေးကြိုင်ကိုလေးကြိုင်ကိုသိပါလိမ့်မယ်ဟင်ဒီလိုကြီးတော့ဒီမောင်မောင်လေးနဲ့ကိုယ်တော်ကိုဖောင်းလို့ပြီးတယ်စောင့်မလို့စောင့်မလို့အာကျေလို့တော့မလားပြီးတော့ဥပုံဟိုဥပုံလေးမောင်လေးကျန်နေလေးမှာဒီတဲ့လို့သာဥပုံလေးကကိုယ်တော်သားလေးညံ့နေတာတော့ပေါ့ ပတ်လာတာကြံ့ပြီးပါလို့ရတာအိုးတော်ပါလေးတယ်ဆောက်မှရတော့အာအမေရောလူရောအိုးတော်ကဝါလို့မှားပါဗျာတော်လိုက်လို့ရတယ်မှားပါဗျာဟင်ကြောက်ရတော့ပေါ့ပါဘူးတိုင်းနောက်ပြီးတော့ဥပုသ်ကိုပေါင်းလို့လူတော်မှာဟဲ့ဟဲ့ဟဲ့ဥပုသ်ပါလာလို့ပြောပါတော့တော့ ဟောရဟောရမေးလို့ရဟောရဟင်နောက်ဒီဥဒ္ဓကောင်းပါနေကြရင်လင်ညာမကြဘူးလားဒီအရဟံဒီကရုံးတာပါတော့ဖတ်တော့ဟိုသူ့လိုမျိုးပဲဆရာမှားမှားနဲ့နာတော့ဥဒ္ဓကောင်းပါလေဘယ်လိုဘယ်လိုကြောက်လို့ဘယ်လိုကြောက်လို့ဘယ်လိုကြောက်ဘယ်လိုကြောက်ဘယ်လိုကြောက်ဘယ်လိုကြောက်ဟင်ဥဒ္ဓကောင်းပါလားဟင် ပမာဏတွေဥပုလို့တော့ပြောတာတော့ကြောင့်တမန်လေးလို့ပြီးဟုတ်လားအိမ်မှာကိုယ်ကိုယ်လုံးနဲ့ဘုရားလေးသိတမန်လေးပြီးလားဟဲ့အလုံးလေးကိုတောင်းဝင်ပါတော့တယ်ဟဲ့ကျွာထဲမှာမလုတာကြီးရာကြောင်ကြာပါတော့ပါဘာမှပြောဘူးအဲ့ဥပုလို့ပြောတာဟုတ်လားဟဲ့ဥပုတော့ငါဥပုလို့လားအဲ့ရမတော်ဘူးဝေးလို့မလာတော့ဘူးဟဲ့ဟဲ့သူရမှားနေပါလား ဟုတ်ကလားတော်ဒီကမားလို့ပြောလို့ဒီလိုပါလို့ကြာဟင်အဲ့တော့အဲ့တော့ဒီလိုပါမယ်ဘာတောင်းလို့ဒီကပြည်ရင်လာဘန်းပြည်ရည်ရဝေးလာဘန်းကိုလေးရဲ့အတွက်မှာဒီကိလေသာမပေါင်းဘူးပါသာသာပါဒါလည်းမကူမပေါင်းရပါဘူးဘယ်လိုသိကြရမလဲဘာသာရေးကြည့်ရောမရဘူးပရမတ်ရေးကြည့်ရမှာမလား ပုဂ္ဂလာပြည့်တဲ့လူတွေတော့အဲဒီလူတွေတော့ဒီနေ့ပြင်မို့လားတဲ့လူကြီးနဲ့တော့တာဒီပုဂ္ဂလာရာတဲ့တော်ကြီးတို့ဟိုခုနှစ်ရက်လုံးလုံးလောဘဘယောဒေါသဘယောပုဂ္ဂလာလောဘဒေါသတို့ကြည့်သူကလည်းအဲလောဘတို့ကြီးတော့ဆိုတို့ပါတော့နဲ့တိုက်တွဲနေတို့မှာခိုးနေလားဟေ့ဒေါသတို့ကြည့်သူကတော့ဒေါသတို့ကြည့်တော့သူ့မတိုက်တွဲခိုးနေလား ဒီပညာပဲကြည့်သူကပညာပဲကြည့်တော့မတည်သေးဘူးခိုးနေပြီလားခိုးရပါဗျာအဲခိုးနေလို့တို့ဒီဟာလက်သမွေးတာတွေလောဘကြောင့်တို့သိတာသွားတယ်သိတာတော့ပုံမှန်မဟုတ်ဘူးလောဘကပုံမှန်မဟုတ်ဘူးလားဟုတ်ပါဗျာဒီဒေါသတော့တို့နေရသွားတယ်သူငရဲတာတို့ပုံမှန်မဟုတ်ဘူးဒုလည်းကျေဒေါသကပုံမှန်ဗျာဟုတ်လားဒီမောဟတော့ပြည်ပြီးတာဖြစ်ပါလေဒီကျေဒေါသတစ်ချက်ရောက်မှာမဟုတ်ဘူးဝတ်တော်တာဝတ်ချက်ရောက်မှာမဟုတ်ဘူးလား ဟုတ်ပါလားဗျာဒီသူ့ကိုကျက်လို့ကြာတော့ခေါ်မှာမဟုတ်ဗျာသူ့အဲ့ဒီမတိဆွဲတဲ့သိညာဘုရားခေါ်မှာသွားကြရတာတို့ပါပဲဒီခေါ်မှာဒါကြတော့သွားကြရဘူးတဲ့ဒီမသွားကြဘူးသူသူ့အသွဲမကြီးအောင်ကြိုးစားရမှာမဟုတ်လားအဲ့တော့ကိုနေရတာပြင်နေကြည့်ကိုသူ့ကိုကိုနေရတာပြင်နေအနေကြည့်ကိုဘေးတွေရဲ့ကျော်ပြဟင် ကြားနိုင်မှာလားပါမယ်လေတော်ပါနဲ့ကြားနိုင်ပါဗျာဟေးဟေးကိုယ်နဲ့သာကြည့်လေဟင်ဘာလို့ကိုယ်နဲ့သာအဲ့ဒီလိုပြလာအောင်လားသိရလားနင်းနေလားနားလားကျိုးလေးကလေးတိုက်တက်လာတယ်မှာဟင်ကျိုးကိုတော့နားလားမနောတိကဒီတော့လည်းထင်တယ်ဟင်တန်လို့လေးရေဟိုအမှုကလေးတွေကတော့ရိုးရိုးစီစီမှာတိုက်တယ်တော့အောင်လုပ်တာလေဟင်ဒါတော့ဘယ်ကြည့် ဟင်းကိုမြရဲ့ဆွဲကြည့်တာတွေကိုပြန်ပြီးရဲ့ဆွဲဘာလို့လို့နည်းနည်းလေးပဲပြန်ရပါလားဟင်ဟင်ထူယုံနဲ့တောင်းကြအောင်ထေထိုးမှရမှာလို့ဟင်ထူယုံနဲ့ရမှာထေထိုးပြမှရမှာဟင်အဲ့တော့တို့အဲဒီကဏ္ဍနာကြာမနေ့ငါးနာရီကြည့်ဘူးမတိတ်မနေဟုတ်ကလားမိမိစိတ်မှာဒီကိလေသာတွေကိုတွေးပွင့်မရအောင် ပြီးတော့မိမိစိတ်ကလေးအလုံးမရှိတဲ့အတွက်အပြင်အာရုံတော့ကိုပြေးခွင့်မရအောင်လို့ဒါလည်းသတ်စိတ်ကလေးလုပ်ပြရမှာလေပေါက်လာလားပြီးတော့မိမိပြုလို့လို့တဲ့ဟိုအာယုတကြကြီးဓမ္မအာယုတကြကြီးရဲ့တတိလေးထွက်မတော့အောင်ကြောင်းပြရမှာသင်မရအဲ့လိုလုပ်ပါမှာဟင်ဒီလောက်လို့ဒီသူ့လားကိုယ်ရည်ကြတော့သူ့ရဲ့ကံပေါင်းမှာတယ်ဟင်ဟိုတို့ခလေးလေးကြောင်းပြရ အဲ့ဒီပေါ့လေပေါ့ဟာဒီတော့ဒီကခွန်လေးနဲ့ဒီကခွန်လေးနဲ့မဆက်နေအောင်ကျမ်းမှာမိကြနာရတာပါလေဟဲ့ဟိုတက်ပြီးအားကောင်းသွားတယ်လားတက်ပြီးအားကောင်းသွားမှာလို့ချက်တော့ခါရရလေကြာဟင်ဟင်ဘယ်လိုအတန်လေးနေဒီဘူးတော့ပြောလို့မရဘူးဟင်ဘူးတော့မလားဘူးဟောမလားအတန်လေးနေလေဒီပါဗျအဲ့တော့ဒီဘူးလေးကပါပြီး ဆိုတော့ကတိနဲ့ပြည့်နေကြအောင်သူတို့နဲ့ပေါင်းပြီးဒီဝါကြရမှာဗျာပညာနဲ့ပညာကိုသုံးရမှာတယ်ဒီပညာနဲ့ဒီမှာပညာကိုသွားရတာလေဗျာဟုတ်ကဲ့လားအဲ့တော့ဒီပညာပေါ်နေတဲ့ဒီတိုင်ပေါ်တိုင်ပေါ်နေရှိနေတို့မှာကိုယ်တည်းရေးသွားမယ်ဒါတော့လာပြီးနေတာတခါဖြတ်လာတယ်သိမလားမှန်ပါဗျာဟင်တခါလာပြီးနေကြတော့သူနဲ့တဘောမှာပဲမဟုတ်လားမှန်ပါဗျာအဲ့တော့ဒီကတည်းကသာတော်ဦးနေလေဟုတ်ကဲ့လား ဒါကိုယ်ကဘယ်မှာမှမဟုတ်လားလာဝင်ကြတာကတ်ကြအောင်အဲ့တော့ကျွန်တော်ကဒီလမ်းပိုင်းကတာကိုသိအာကြီးဆိုင်ပါလားမကြီးအောင်လုပ်တာဒါတို့ခုနကပါလေဒီလိုကျက်ဟုတ်လားလားတို့မဟုတ်ဟိုလူဘဝနတ်ဘဝဆိုတဲ့ဒါနာမှုနဲ့ဟိုတာမန်သိနေရာကနေပြီးတော့ဒီကနေ့အဖြစ်နဲ့တက်ပွေတာပဲဒီဥလို့တော့ပါလားဟင်ဟုတ်ပါဗျာဒီလူဘဝရဲ့ကိုကြီးတည့်ရကြတာပဲ ဓမ္မမတည်းရဲ့ခါပဲဓမ္မကိုပြနိုင်ဘူးဟုတ်ပါလားယဟန်ကတော့ပြရတာပြီသာမဝိနာကတော့လေတို့လူဘဝကခုလေးရဲ့မှာတကြီးပဲရမယ်လားဒါအဖြစ်မျိုးတွေနဲ့ဟဲ့သူငါးပါးကကာမပိဒါပဲဒီဟာကဓမ္မပိဒါမဟုတ်ဘူးလားညာတော်အဖြစ်ကိုချက်ဖို့လေမြင့်ဖို့မြတ်ဖို့ရတဲ့အဖြစ်တဲ့ခါအဲ့တော့ဖြစ်တဲ့နေရာသိရုပ်တဲ့ဉာဏ်နဲ့အောက်ကိုသိချမဲ့ သိရုပ်တွေကိုတို့ဒီကနေ့သိတာပြရမှာဖြစ်ကြတယ်။ချက်ပြရမှာဖြစ်ကြတယ်။အဲ့ဒါကောင်းပြီးခြင်းမို့လား။ကောင်းပြီးပါဗျာ။ဟင်ဒီလိုပါဠိဘာသာအမှဗန်လေးနဲ့ပြီးတော်လာလား။ပြီးပါဗျာ။ပြီးပြီဘူးကြ။တို့ရောက်နေတော့ဒါဒီလိုနဲ့တလားကိုဒီပိုင်းပိုင်းဒီပိုင်းပိုင်းအဲတတိကြတော့ဟင်ဒီလိုဖြစ်ပြီးကြတယ်။တတိကိုလေးလေးပိုင်းပိုင်းထားတယ်။အားနဲ့တော့ဘူးလေ။ဟုတ်ကလား။ ဒါတောင်သေးချာတစ်ပြက်သေးတောင်ကိုတနည်းနဲ့တစ်ပြက်ပူကြပါလေးရက်ဆက်ပြီးတော့ဟိုဒီဘက်ကြီးဟောတာဟိုဘက်ကြီးကိုပါမလားလုံးသေးတယ်ဟင်ဘယ်လိုလဲလို့ပေးတာဘယ်လိုလုပ်လာတာဘယ်နဲ့ကြည့်ကြည့်ပြီးတော့ဘယ်နဲ့ကြည့်ပြီးတော့ဘယ်နဲ့ကြည့်ပြီးတော့ဟောဒီအဲ့ဒါကဘုံမကြိုးလိုက်ပါဘူးလားဟင်ဟင် ဒီတက်ကဘုံမြေမှာလားတနည်းခုနကလိုအပိုင်းကြီးအပိုင်းကြီးကဘယ်ဒီတနည်းနဲ့တနည်းကြတော့အပိုင်းကြီးနေလားဒီလည်းပဲဒီဒီလိုလုပ်တာဒီပေါင်းဘလောက်ရှိလို့ဟုတ်ကလားဗျာအဲဒီနောက်ဆိုလောဘကြီးကိုတော့ပါဘူးတော့ပါအကုန်လေးပါဗျာတတ်တော့လားမဟုတ်ပါဗျာဟဲ့မောဟတော့မဟုတ်ပါဗျာ ဘာလို့ဘုံညာဒီလောက်ကိုဟိုတာပြီးဆိုရင်တော့တတိယကလုံးမပါတော့ဘူးလားဘုံလို့ပြီးတယ်ဘုံညာပြောလားဟိုရဲ့စိတ်ကြီးတွေကိုပြေးနေပါဗျာဟင်ဟင်ဟင်ဘယ်လိုဟိုပူတော့လာလားပူတော့လာလားဟင်ဘာလို့လဲပူတော့လာတယ်ပါဗျာအာတော့ပြောမယ်သူပူပြောမှာပါဗျာတန်ခါလေးတော့ရောက်တော့ပါဘူး ဟင်ကျောင်းတော်ပြည်နေရအောင်လည်းမေးလို့ရဘူးသူတို့မောင်းတာမေးနေတာနေရတာဟင်ဟင်လုံးမရောရောတော့မလုံးမရောတော့ဘယ်လိုကြောက်အောင်ဒုက္ခတန်ကြီးရောက်ပါလေလုံးမရောရောတော့အခုမရောလာပါပဲလို့မလုံးမရောကြောက်တယ်ဟင်လုံးမရောကြီးကြောက်ရောလာတော့မရောလာမလုံးမကြီးကြောက်မရောလာဘူး ဟင်ဟင်လုံးလုံးပြောတော့ဗျာဟုတ်ပါဘူးရောပါလားဗျာဒီလိုဟာလေးဒုက္ခတာကြီးလေးပါဗျာတတိယဗျာဘုံတော့မတော်ရပါဗျာတို့ဘုံဘုံမယ်နေတာပါဗျာဟင်ဟိုဟိုဒီလိုနဲ့မာလီမာတော့လုံးလာပြီတန်ချင်းပြီလိုင်းပင်းပြီဟုတ်ပါဘာဖြစ်လို့တော့ငါတို့ဆိုတဲ့ပုံလေးတစ်လုံးရှိနေတဲ့ဟေးဒီကနေ့ဒီနေမရတဲ့လူကြလာတော့တပူလားနှစ်ပူလားဟုတ်ပါဗျာ ဒီဘယ်လိုမျိုးများတော့ဒါကဘုဘောတော့ဘယ်လိုမျိုးမှာတော့တရားနဲ့တူသေးလားဒီလမ်းပေါ်လေးကတက်ကြွသေးလားဒီပင်ကြီးလေးကဆောက်ကြလားအဲ့ဒီငဘိုးကငဘိုးရင်သာဘူးရအဲ့တော့ဘုဘောစားလေးဝင်လာမှနေဘယ်လိုမျိုးလဲလို့ဒီဟုတ်ကလားဗျာအဲတချို့၅ရောက်ပါဗျာတချို့၁၀ရောက်ပါဗျာဝင်ပါလား အဲလိုလေသာဖို့တန်ကြီးဖို့နဲ့စကားဖို့ရပေါ့လားဗျဖို့ဘယ်လိုလုပ်ကြအဲ့တော့ဘယ်လိုလုပ်ရတော့အဲ့တော့ဘုရားကအားပေးလာတာအားကြီးလာတာကိုနားလာတယ်ဟုတ်ကလားသမနောတော့ကိုသားသမီးတွေကလည်းဒီတိုင်းခြေနဲ့နေနေကြအဲ့တော့ဒါလည်းဒီပြီးတော့ဘုရားကလည်းရှိတော့ဒီလိုကတခုပဲပြီးတော့ဘယ်လိုလုပ် လူကြီးတွေတော့ဘယ်နှခုအောင်ဒီမနေတော့တော့မပြီးလို့ရဘူးကြာအဲ့တော့တပူအားနဲ့လူပေါင်းအားဆိုရင်ဘယ်ဟာအားကြီးတော့တိုင်းကိုဦးစုံနဲ့ပဲလာတာအဲ့ဒီဘုရားတက်ဘူးလားဘုမပြုတ်ပြီးတာကြီးမှာပဲလေဟင်ကဲဘယ်လိုဘုဒ္ဓက ဟင်အဲဒါမီးမလာတဲ့မီးနောက်ကမြစ်မလာပြီလို့မြစ်လာတဲ့ဘုရားမှာပဲဖြစ်စစ်ကြကြမှာပါဗျာဘုရားတော့ဟုတ်လို့ဟင်တိုင်းကြီးကြီးကြီးမှာပဲကြီးကြီးကြီးကကြီးကြီးကြီးကအာပုဂ္ဂလာကဟင်ဟင်ကြီးကြီးကြီးရောဟောပါဘုရားလည်းကြီးကြီးကြီးမှာဘယ်လိုလဲကြီးကြီးကြီးပါဗျာဘယ်တော့ကြောက်ဘူးဗျာ တို့ဘုံတာတွေရောလို့တယ်ငိမ့်နေတယ်ဆိုပါလေဟင်ဟင်အဲ့တော့ဥလို့တောင်းလာရဲ့ဒီရွယ်ချက်တို့မအောင်မြင်ဘူးလို့ပြောတာအောင်မြင်လားဒီရွယ်ချက်ထားတော့လားဘုရားရဲ့ရွယ်ချက်ကတော့ကိုယ်လေးမှန်မှန်ပဲအောင်လေဟုတ်ကလားလားဟင်ငါဟာငါပဲသားဟာသားပဲငါနဲ့သားတော်ကိုပုံသားလေးဖြစ်အောင်လုပ်တာလားငါသားတော်မဖြစ်အောင်လေ တာတော့တာပါပဲကိုယ်ကမွေးတဲ့ကိုသားကိုသားပါပဲလားမပြောရတာပါပဲပြောရတာပါပဲဘယ်သူမှလည်းအဲ့ဒါကိုမလုပ်ပါဘူးကိုယ်နေတဲ့တမီးကိုသမီးတော့မဟုတ်လားဟင်တော်တော်ကြီးငါသမီးရဲ့လူသားလာတော့မှာတော့မဟုတ်မပြောရတာပါပဲလားပြောရတာပါပဲလားဟုတ်ပါလားဆယ်တော်သမီးနဲ့ငါလေးကြာဥဒါသားမယ်တယ်နဲ့မှန်ပါပါဗျာဟင်မတွဲအောင်နေတယ် အဲမတွဲရင်လောင်ပါဦးမလားအဲမလောင်ရင်ကျိုးဦးမလားဒီညာပြီးတော့ဒီဥပုက္ကူလာတော့ပါဥပုတော့ပါလေဒီရတဲ့လေဟင်ဟုတ်ပါလားဟင်အဲကျိုးလို့ဟိုတောင်ကိုကျုံးသွားရင်တော့ကျိုးလို့ပေါ်ပါပြာကြမယ်ဟင်အချင်းကြီးတက်နေပါ ကျမတို့ဖြစ်နေမှာလားဆိုသီလကလေပါရမီဝိခါကိုရပါမယ်မှာလားသိရပါမယ်အောင်လို့လုပ်ရမယ်ကြာဒီလိုလိုတို့တော့ထောက်ကြည့်ကြတဲ့သီလတွေကိုကိုယ်တွေလားသူသေးလားဟင်ကဲလူလေးတွေကသိကြတာမှာဟုတ်ကလားဒီလူလေးကိုဘာလို့ကြောင်းလာပြီးဘာနာတိပါဒသာမဘာလိဒါတော့လုံလောက်ပြီလို့ယူဆပါလေတောင်တိလာကိုပြီးတယ် ရှိအောင်ရှိရလို့မယ်ဟုတ်ကလားဒီအဲ့ရှိလို့ကြည့်ပြီးဆိုမှတို့ဒီဥပ္ပောက်ရာတို့နတ်မှာနေဟဲ့ဒီယူဘောဘဝမှာညဘောဘဝကိုသာမတိလာကဓမ္မတိလာပြောင်းပါတယ်ဒီလိုတို့ကာမတိကဓမ္မတိကြောက်ပါလို့ရှိရင်တို့ဒီဟိုညမလားဘုရားဒါဒုက္ခဝါတော့လောကမှာဖြစ်ကြဟင်ဒုက္ခဝါတော့အထင်းကြီးကိုအထင်းတက်တာကဒုက္ခဝါကိုရှိပြီး ဟုတ်ကလားဗျာမှန်ပါဗျာဟင်အဲတို့ဒီဥကိကဒေဗျာတခါတယောက်ကဥပုဒ္ဒောသီလာယူဥပုဒ္ဒောသီလာယူပြီးတော့တစ်ဖက်ကကဥပုဒ္ဒောသီလာယူရတာလေတစ်ဖက်ကလည်းဝိပါဒအချမ်းပြီးတကူဗျာဟင်အဲ့တော့တောင်းပေါ်တက်ပြီးထင်းခုတ်ဖို့သွားတယ်ဟုတ်ကလား ထေကုတ်ကိုလာတော့သူ့လက်ထဲမှာထေကုတ်ကိုရတယ်ရေပြင်းနဲ့ပါဟောဟင်တောင်းတော်လေးရောက်ရောတကယ်ငွေကြီးတစ်ကောင်နဲ့သွားတွေ့ပြီးငွေကြီးကလည်းငါတဲ့အဲ့ဒီလူကိုအဲသူ့အသက်လူကြရပဲရှင်သွားသူဒီလူတွေလောက်ကြပါမယ်ဗျာအသက်လူကြပါဘူးငွေကသူ့တဲ့မသိရင်သူတတ်မှာသိတယ် ဒီဟာရောကိုယ်တည်းမသိချင်းဝိတာရမှာဒီဒီအသက်တွေနေရာလေးပုဂ္ဂလာလားကဲတော့ဒီကြီးကပြင်လဲပြင်ရောသူလည်းဥအောင်ဆိုတော့တတ်ဘိုးလုံးပါပြင်ဟင်အပေါ်ထိတ်ကန်ပိုးတာဟင်ထိတ်ကန်မိုးတာလေပုဂ္ဂလာလားအဲ့ဒီအချိန်သူကသူ့ရဲ့ရေချင်းကလည်းလက်နဲ့ပါပြီးလားပုဂ္ဂလာ ဒီလိုမျိုးသူတတ်မယ်လို့ဘူးမသိနိုင်ဘူးလားသိနိုင်ပါတယ်တတ်သိနိုင်လေဟုတ်လားတို့တော့ငွေဒီလိုဒုက္ခကပါရမီဟောမသိနိုင်ဘူးလားအဲဝေဒီလိုတို့ပါလို့တို့လိုမဟုတ်ကြတဲ့ပါရမီတွေပြောမှာပေါ့ဟုတ်ကလားဗျာဒီနေရာလေးမှာတရဏဂုမပွားရင်ကိုယ့်ပဲပြေးအောင်ရင်ခင်ဝင်ပင်လေးမပေါ်နိုင်ဘူးလားကိုယ့်ပဲပြေးအောင်ရင်ဟိုမုန်းပင်လေးမပေါ်နိုင်ဘူးလား ဟုတ်ကလားဗျာအဲ့တော့ဒီဒီပင်လေးနဲ့မိုးတွေသူ့ပဲရောက်တော့သူ့ပဲရောက်တော့ရောက်ခဲ့လို့ရှိရင်ခုမှမကြည့်တော့ဘောမှာပဲပေါ်ရင်စက်ပြီးကြောင့်ကျူးလွန်တဲ့ပါဏာတိပါဒနဲ့မိုးပိတ်ကြောင့်ကျူးလွန်တဲ့ပါဏာတိပါဒဒီကံတစ်ခုတစ်ခုခုတော့မပေါ့ပြန်နိုင်ဘူးလားဟုတ်ပြန်ပါဗျာဒီဒီလိုလိုစီတာတော့မပြတ်နိုင်ဘူးလားဒါရင်ဝေဒကောင်လေးနဲ့ကိုယ့်ဘက်ကလဲရမှာလားစီတာရောပါတိရောနှစ်ခုလုံးလဲရမှာတင်လို့ရဟင် ငွေကောင်ပေးဖို့ရေးလေကိုယ့်ဘက်ကအယောသားပေးရမှာသီလလည်းပြည့်မယ်ပါရမီလည်းပြည့်မယ်ဟုတ်ကလားလားဒီပြီးတော့ဒေါသအိုင်နိုင်လို့ရရင်သူ့ဒေါသကျွန်တော်မဖြစ်နိုင်ဘူးလားဒီဒေါသအိုင်နိုင်လို့ရရင်ဟောသူ့ဒေါသကျွန်မဖြစ်နိုင်ဘူးလားဒီလိုလိုတို့သူ့ကိုကျုံတဲ့ပုဂ္ဂိုလ်ကမြတ်လားရုပ်သလားရုပ်နဲ့ရုပ်သွားပဲ ဟင်ငွေလေးတစ်ကောင်အတွက်နဲ့လေဒီဘက်ကအယောသားပြရတာဘယ်တော့များတော့ဟင်အများကြီးတယ်ကြာအေးဒီလာရောပါဠိရောပြီးတော့ဘောဝါရောတယ်ဒီညံဘောဝါရောတော့မသိတော့ပါတိုင်းနဲ့လုပ်ပြီးရတယ်ဒေါသတိုင်းတော့လုပ်ပြီးရတယ်မဟုတ်လားအဲ့တော့သူသိနေတယ်ဟင်ငါမှတ်နိုင်တဲ့ရေးပြတဲ့ငါမှရှိတယ် ဟုတ်ကလားတန်ရင်လေဒီမွေသေးတယ်ဟုတ်ကလားတို့တော့ဒီညာကိုချင်းချိန်ဝင်ပေါ်တင်လိုက်တယ်ကိုကိုချင်းချိန်ဝင်ပေါ်တင်လိုက်တယ်ကွာကိုချင်းပါတယ်ကွာဒါတော့တာမဟုတ်လားဟင်ငါဒီငါဒီမှာမသေးခြင်းဘလို့သူရဲ့ပဲသူ့ကိုယ်သူသိရင်လိမ့်မှာမဟုတ်ဒါချိန်ဝင်ပေါ်တင်တာတယ်လေဟင်ဒါလိုပဲကိုချင်းပါတယ်လို့ပြောတာမဟုတ် လေးသာမပါပဲနဲ့ဒီတိတာဒီသိကြပါမလားသိကြလိုက်ဘူးရာဟိလူလေးသာမပါပဲနဲ့ဓာန်လူထားတယ်နဲ့မေတ္တာဟောဝင်နေပါမလားသိကူတိလာနဲ့မေတ္တာဟာပူလေးသာဒီဒီကဟုတ်ကလားအဲဒီကပူလေးသာလိုက်သေးဟိငါမသိခြင်းလို့သူလည်းသိခြင်း သိဒီမှာမဟုတ်ပြီဘူးဆိုတော့ဒါဟိုလူနဲ့ကိုယ်နဲ့ချိန်ကိုတစ်ဖက်စီတက်ကြာတာပဲဖြစ်ကြ။အဲဒီခါကျမှမေတ္တာသိဝင်လာတယ်။ငါမသိသလိုသိဝင်မသိသိရတော့ဒါမှဒါလိုက်တာ။မေတ္တာဒါဗျာ။အဲအဲလိုအမြင်နဲ့ကြုံလို့ဒါမှခံနိုင်မေတ္တာပဲ။ဟင်အဲအမြင်နဲ့ကြုံလို့အဲလိုဟိုအတ္တကျုပ်ကမဲ့အချိန်မှာ ဓာတ်မျိုးမထားနိုင်ရင်သုံးပြတာဖြစ်ပြီးဘူးသဘောပေါက်လားပေါက်ပါဘူးအေးရအဲ့တော့ငါဒုက္ခမရောက်ခြင်းလို့သူလည်းဒုက္ခမရောက်သေးရဟုတ်ကလားငါချမ်းသာလို့သူလည်းချမ်းသာပြရမည်လို့ဓာတ်မျိုးထားလိုက်တာဒါဓာတ်မျိုးထားတာမဟုတ်လားသူလည်းကိုယ်လည်းဓာတ်မျိုးထားလိုက်တော့တာလေဒါကိုကိုရင်းတာအောင် သိပြီးမှဓာတ်ထားပြီးပဲသိတာပေါ်လာပါဘူးလားအဲ့တော့ငါပေးနေသေးပါသေးတော့ဆိုရေးလေးကိုသွတ်ပြလိုက်တယ်တကယ်ကြည့်ရေးလေးဝေးဟင်ရေးလေးကြည့်ရင်ရေးလေးဝင်နေတယ်လားကဲရေးလေးဝင်နေရင်ဖတ်တော့ပြန်ပါဟုတ်လားအဲ့တော့ရေးလေးကိုသွတ်ပြလိုက်တယ်ဟုတ်ကလားအဲ့တော့ဒီကတော့ဩဒီပုဂ္ဂိုလ်ငါညာလို့ပဲပုဂ္ဂိုလ်မဟုတ်ဘူးတော့သူကမသိနိုင်လားသိတယ်တတိယလေတခါလည်းငွေရဥပ္ပတိ သူ့ဟာတော်ရရှို့ပေါ်သွားတယ်မှန်ပါဗျာဟင်တို့ကလမ်းလာဖို့ဒီနားတူပါလေကြာရောတချို့လည်းကြည့်ကားမယ်ကြည့်သလိုတချို့လည်းတော့ကြည့်တယ်ဒီလားတချို့လည်းတောင်းကြလို့တချို့လည်းတော့ကြမယ်ကြည့်ရတာကြည့်ပါပြီးရအဲ့တော့ကြည့်ကြံတာနောက်ကံတာတိုးရတာပြတ်တာမောခဏလို့မှန်ပါဗျာဟင်ဒီကေလိုများကိုငန်းမူကြီးကလည်းသူ့သာချာလေးရီချာလေးနဲ့ တို့ကိုမမြင်ဘူးသူလားသူလားဟုတ်ပါလားမှန်ပါဗျာတို့ကလည်းပဲတိုးတွေးတောင်တွေးတိုးတွေးတောင်တွေးနဲ့လေးတာသူ့မမြင်နိုင်ဘူးဟုတ်ပါလားဗျာဒါကလို့လက်ခံပြီးမှကျုံတဲ့ကာလငါ့ငွေကြီးကလည်းဟိုမှာအဲ့ဒါကသာဘောတော့အားဖြင့်တောင်းနေဒီချိန်ထားဟင်တို့ရှေ့ကတို့လာဘူးနောက်လည်းတို့ပါဘူးလက်တော်မှာရှိနေဟုတ်ပါလား နည်းနည်းလောက်ကတော့ပေါ့ပါဗျအဲ့လိုများတွေးရတော့တို့ဘယ်လိုလုံးကြမလို့ဘယ်လိုရအောင်ငါ့ကိုဒီနေ့များတို့ဘယ်လိုလုံးကြမလို့ငါ့ကိုလည်းငါ့ကလည်းမတော်နဲ့တို့သူ့စိတ်အဲ့ဒါပြင်လာလားဟင်ငါ့ကိုလည်းဒီငါ့ကိုဒီကြောင်တော့ပဲပေါ့နေတော့သူ့စိတ်အဲ့ဒါပြင်လာလားဘာတော့လို့တော့ဒီ တို့ကလည်းကြည့်တယ်လို့တော့တော့လည်းပြောပါဘူးနည်းနည်းလို့ခံနဲ့ဘယ်လိုလုပ်ကြမလို့ဘုဘပဲလေဘုဘပဲနေရတာပါဟင်မေဟောတော့ဘာခံပါဘူးဘုမကိုယ်တော့မှာလေကိုယ်တော့မှာကိုရဘူးဟာဟင်မတော့တော့ဘုမပဲဟာတဲ့တယ်လို့ကြမလို့ မေတ္တာဘာတွေသိလို့လားဒီမှာသိနေတယ်လို့ဒီလူကြီးပြီးတာမပြီးတာဘူးကွာသိလို့လားဟဲ့အဲဒီလူကြီးကပြီးဉာဏ်ဉာဏ်နဲ့သိနေတာသမားရဲ့ဒီသိနေတာကိုလားလည်းလုံးလုံးဟင်နေနေအင်ဒီဘက်ကတော့ပေါ့ပေါ့မှလို့ကဘယ်နဲ့လုံးကြမလို့လုံးကူရမဒီနဲ့တော့ပြေပေါ့မှာကွာဟင်နေနေမှလို့ကြည့်ဘယ်လိုလုံးကြမလို့ညာ သုံးတော်ဘူးသုံးတော်ဘူးတဲ့ဒီမှာဟင်မလောက်တာတော့တော့သူအသေးခံရတော့မှာပဲဟင်ဟင်မလောက်တာတော့တော့ဒီခံရတော့မှာပဲခင်ဗျသုံးတော်ဘူးဗျာအဲ့ဒါလို့သုံးတော့သူ့ပါဗျာဟင်ကျုပ်ဘူးလားကံကအရုပ်မှလည်းဒီကပဒါတော့မဟုတ်သေးပဲလေအဲ့ဒီလိုတွေပြောလဲတော့ဒီဟာသိပါလေဗျာဟောမှာဘယ်လိုလာလို့ဗျာ ငယ်ချောနဲ့တွေ့ရတာပြန်ပါဗျာငါ့ကိုဘယ်လိုမှမတူပါဘူးဟင်ဒီတော်ဝတ်ကြီးကလည်းငယ်ချောလာကောင်းနေတာလူရအောင်တော့ဗျာဒီလိစ္ဆာဒီ၆တက်တဲ့ဘာပါလဲအောင်မ၆တက်တဲ့ရတာပဲဗျာဒီသူမ၆တက်တဲ့ဟာကိုအားလုံးမရှိဘူးဘောကြောင့်ဘာလို့ပါပါဗျာဒီတော့ကြောက်နေကြည့်ပြီးတော့ကြောက်တော့ပါဘာပါလို့ဆိုတာအဲဒီချိန်မှာတို့သီတာပြချမယ်လေ ဟေ့ဒါဝိရတိကလာတယ်အခုလိုဟိုတပ်ပြာမတွေ့လို့သံတယ်နဲ့ညီမတိုင်လုံလာတော့ဒီတိုင်းလေးကလုံတယ်ဒါပိလာတော့ပဲရမှာဟုတ်အဲ့ဒီဒီမှာပါလာနေတာပြောနေတယ်ဟေ့ဟေ့အဲဒီဒီမှာဒီကြောက်ဖြစ်သွားဒေါသနေလေဟေ့ခုံးနေတဲ့ဒေါသလို့ပြောတယ်ကြောက်ဖြစ်နေတဲ့အင်းကြီးဖြစ်တော့မှာပဲဟေ့အင်းဒါကမခံနိုင်ပေါ်လာတယ်တဲ့ပြီးဒေါသတော့ဝင်တယ်ဟုတ်လားဟဲ့ဝင်ပါပဲကွာ ပုဂ္ဂလာကအဲ့လိုရင်းနေလို့အေးအေးကျက်နေပုဂ္ဂလာပြင်ပါလေပုဂ္ဂလာကဒီကိလေးမှာမတုံမတုံပါသူ့ဒီလည်းပြင်မရောက်ဘူးလေသူ့ဒီလည်းရောက်ရင်ဟိုကြောက်ပြီးဝင်နေဝင်နေမုံတော်တော်ဒေါသပြီးတော့ဝင်နေတယ်လားသူ့ဒီလည်းရောက်ရင်ဟိုအေးအေးပြီးမဝင်နိုင်ဘူးလားမရောတဲ့ဒီကဘုံနေလားအဲကိုပဲဝင်လေအဲ့ဒီဈာတိတာဝင်လာတာနဲ့ သိသိကအေးရရတော့ဘူးဟုတ်ကဲ့လားခုကဲ့ဝေးပါတယ်ဟောကြားပြီးဝင်လာတဲ့အတွက်သိသိကအေးရရတော့ဘူးဟင်ဒီလိုဒီနေရာမှာအေးဒီကိုသိသိနိုင်တဲ့ပေါင်းပြီးမှုလေးရှိလို့တိုက်တယ်ပဲမဝင်မတိုက်တယ်ပဲမဝင်ဟုတ်ကဲ့လားဉာဏ်နဲ့သိတာလေးကရှိရင်ဟုတ်ကလားဗျာမှန်ပါဗျာသိတာနဲ့သိတာလေးကရှိရင်ကိုယ်အေးတွေပြတ်ပါဦးလားမပြတ်ပါဘူးအေးတွေမပြတ်ရင် ဒီပုဂ္ဂိုလ်ကြီးရံမဟုတ်ဘူးတော့သူသိနိုင်ဘူးလားသိနိုင်ပါဗျာဟုတ်ကလားဗျာပြီးတော့ဒီကကိုနားပေါက်နေအတွဲဒီနာပြေးပြီးနေတဲ့ပုဂ္ဂိုလ်သူဟိုကုန်းသွားကုန်းပြီးမသိရပါဘူးဗျာကြည်သွားတော့ဒီဒီမသိရပါဘူးဗျာဒီသွားတော့ဒီဒီမသိရဘူးဟုတ်ကလားဗျာအဲ့တော့သူကဒီဒီကသင်ကျဲနေလို့သိသိကြတာလည်းတကယ်နဲ့ပဲဉာဏ်ပညာဘောက်ဝင်ပြီးတော့ပညာဘောက်ရှင်မပြေးနိုင်ဘူးလား ဖြစ်ဒီသတ်မှာသိရှိမပေးနိုင်ဘူးလားအဲဒီလိုလိုရင်လို့ဒီလာပဲဖြစ်ပါရောမဖြစ်နိုင်ဘူးလားပြီးတော့သူလည်းချမ်းသာသူလည်းချမ်းသာမဖြစ်ဘူးလားဟင်သူလည်းအကျိုးကြီးသူလည်းအကျိုးကြီးဟောဖြစ်နေဘူးလားလောကီကိစ္စပဲအောင်လောကီတာကိစ္စဟောမအောင်နိုင်ဘူးလားအဲဒါမှသီလပါရမီတို့ဒီလောက်ဖြစ်အောင်လုပ်ကြလို့မယ်ထင်တယ်ဟင်တို့ဒီကဲသီလပြီး သီလတော့ဆရာပါရမီတက်တယ်လားဟုတ်ကလားဗျာသီလတော့ပေါက်ပြီလေဥပုပ်ရပြီလေလားဟင်သူ့ဘုရားဝိညာဉ်တော့ပါနေပြီလေဆရာဘုရားသာသနာနဲ့ကြုံတော့ဟုတ်ကလားဗျာဝိညာဉ်အစ်ကိုတက်တာလေသူ့ဘဝရဆုံးလေးသူ့ဒုံရိုးဒုံတွေဒီလိုပါနေမပြီးကြပါနဲ့ရှင်နာကြအောင်လေအာ Amen.